ခန်းကြီး9အငယ်1မှ9ယခုဟိခောပါအဘယ်သူထူးလိမ့်မည်နီတန်ရှင်းသူတို့သည်အဘယ်သူကိုကြည်မြော်မည်နီဒေါသသည်လူမိုက်ကိုဖျက်ဆီးတတ်၏ပညာမရှိသောသူသည်လည်းညူဆူသောသဘောအဖြစ်တေခြင်းသို့ရောက်တတ်၏မိုက်သောသူအမျက်ဆွဲသည်ကိုငာမြင်သောအခါ သူ၏နေရာကို ချက်ချင်းကျိန်ဆဲ၏သူ၏သားသမီးတို့သည်ဘေးလွရန်အရနှင့် ဝေးကြ၏ ယုံတော်ရှိ၌ညှင်းဆဲခြင်းကိုခံရသောအခါကယ်နှုတ်သောသူတယောက်မျှမရှိသူရိတ်သောစပါးကိုမွတ်သိပ်သောသူသည်စူးပင်ကာသောခြံထဲကယူသွားစေ၍စားတတ်၏သူ၏ပစ္စည်းဥစ္စာကိုလည်းရင်ငတ်သောသူသည်မြို့တတ်၏မြေမှုန့်တဲကအမှုရောက်သည်မဟုတ်ဒုက္ခသည် မြေပေါ်မှမပေါက်တတ်မိဘွားတို့သည် အထက်သို့ပြန်တက်သည်ဤသူလူသည်ဒုက္ခ၌ ကျင်လည်ခြင်းကမွေးဖွား၏အငယ်၈မှ16ငါမူကားဘုရားသခင်ကိုမျှော်လင့်မည်ကိုမှုကိုဘုရားသခင်၌အံ့မည်ဘုရားသခင်သည်ကြီးသောအမှုစစ်၍မကုန်နိုင်သောအမှု ရေတွက်၍မဆုံးအံ့ဩပွေသော အမှုတို့ကို ပြုတော်မူ၏မြေပေါ်မှာ မိုးရွာစေသဖြင့်လေတို့၌ရေကို ပေးတော်မူ၏ထိုတို့နှိမ့်ချလျက်ရှိသော သူတို့ကိုချီးမြှောက်တော်မူ၏ ညဉ့်ညင်သောသူတို့ကိုလည်းဝမ်းသာစေတော်မူ၏ပရိယေပြုသောသူတို့၏အမှုကို မအောင်စေခြင်းငှာသူတို့အကြံကိုဖျက်တော်မူ၏ပညာရှိတို့ကို သူတို့၏ပရိယေအားဖြင့်ဖန်ဆီးတော်မူ၏လှည့်စားတတ်သောသူတို့၏တိုင်ပင်ခြင်းကို အချီးနှီးဖြစ်စေတော်မူ၏ထိုသူတို့သည်နေ့အချိန်၌မှောင်မိုက်ကိုတွေ့၍ညအချိန်၌ကဲ့သို့မွန်းတဲ့အချိန်၌စမ်းသပ်လျက်တွာလာရကြ၏ ထိုသူတို့စီရင်သောဓာဘေးမှ၎င်း၊အားကြီးသောသူတို့၏လက်မှ၎င်း၊ဆင်းရဲသားတို့ကိုကယ်နှုတ်တော်မူ၏။ထိုသို့ဆင်းရဲသားတို့သည်မြော်လင့်ရာအခွင့်ရှိကြ၏။အဓမ္မသည်လည်းမိမိနှုတ်ကိုပိတ်ထားရ၏။17 အပြစ်နှင့်အလျောက်ဘုရားသခင်စစ်ဆေးတော်မူခြင်းကိုခံရသောသူသည် မင်္ဂလာရှိ၏ထိုကြောင့်အနန္တတကုရှင် ဆုံးမတော်မူခြင်းကို မထီမဲ့မြင်မပြုပါနှင့်ထိုရှင်သည် အနာကိုဖြစ်စေ၍ထိုအနာကိုလည်းစီးတော်မူ၏ဒဏ်ခတ်တော်မူ၍လက်တော်နှင့်တက်တာစေတော်မူ၏တင်းကို အမှု၆ပါးတည်းကနှုတ်ယူတော်မူသည်ဒါမကခုနှစ်ပါးသောအမှု၌လည်း ဘေးစုံတစ်ခုမျှမထိမခိုက်ရအစာခေါင်းပါသောအခါတေဘေးမှ၎င်းစစ်တိုက်သောအခါဓာဘေးမှ၎င်းတင့်ကိုရွေးနှုတ်တော်မူလိမ့်မည်တင်ဒီကဲ့ရဲ့ခြင်းဘေးနှင့်ကင်းလွတ်၍ပျက်စီးခြင်းဘေးရောက်တော်လဲမကြောက်ရပျက်စီးခြင်းဘေးနှင့်အစာခေါင်းပါခြင်းဘေးကိုရေမော၍တောသားရဲတို့ကိုလည်းမကြောက်ရအကြောင်းမူကားလယ်၌ကြောက်ခဲတို့သည်တင်နှင့်ဗြိဉ္ဉ်ပြု၍ တောသားရဲတို့သည်တင်နှင့်မိတ္တဟာယဖွဲ့ကြလိမ့်မည်တင်သည် ကိုအိမ်၌ညီသက်ချင်းရှိကြောင်းကို တွေ့၍ကိုနေရာအရက်တို့ ပြန်ရောက်သောအခါစိတ်ပြည့်စရာ အကြောင်းမရှိရတင်၌သားသမီးများပြား၍တင်အမျိုးနွယ်သည်မြေပေါ်မှာမြက်ပင်နှင့်အမျှဖြစ်ကြောင်းကို တွေ့မြင်ရလိမ့်မည်အချိန်တန်လျင်တိမ့်ယူသောကောက်လိုင်းကဲ့သို့တင်သည်အသက်ကြီး၍တင်းကျင်းသို့ ရောက်ရလိမ့်မည်ဤအမှုကိုငါတို့သည် စစ်ဆေး၍ ယခုပြောသည့်အတိုင်းမှန်ပါ၏နားထောင်ပါအသင့်နှလုံးသွင်းထားပါဟုမြွက်ဆို၏